ယနေ့သာသနာတော်နှစ်2569ခုနှစ်ကွန်ဇာတက္ကရီ1385ခုနှစ်နေုံလဆန်း2ရက်ခရစ်နှစ်2023မေလ20ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆကရာမင်တိုမြို့သာသနာ့ကိုကြီးကျောင်းတက်ကြီးတွင်၌ကဆုံလာပြည့် ဗုဒ္ဓနေ့ဆိုတဲ့ဗုဒ္ဓနေ့ခန္ဓာပွဲပါတဲ့နေ့ကဆုံလားပြေကိုဘုန်းကြီးတို့ဗုဒ္ဓနေ့အဖြစ်နဲ့ဗုဒ္ဓဘာသာဝင်များဟာမြတ်စွာဘုရားရှင်ဘုရောမြတ်ကြီးတပ်ပညုတ္တရွှေဉဏ်တော်ကြီးယရတ္တမေဉဏ်တော်ကြီးယတပ်ပညုတ္တရွှေဉဏ်တော်ကြီးယလို့ဘုရားဖြစ်တော်မူတဲ့နေကျူးနေမြတ်ကို အာယုံပြုပြီးတော့ဒီကဆုံလားပြင်းနေ့ရောက်တိုင်းရောက်တိုင်းပရိဘောဂဇီရီထိုက်တဲ့ဘောဓိပင်ကိုညောင်ရည်သွန်းလောင်းကြတဲ့အလေးအကျင့်ဟာအင်မတန်ကောင်းမွန်တဲ့အလေးအကျင့်တစ်ခုဖြစ်ပါတယ်ဒီကဆုံလားပြင်းနေ့ကိုဗုဒ္ဓနေ့လို့ဘာကြောင့်ခေါ်ဆိုရတယ်လဲလို့ဆိုတော့ဘုန်းကြီးတို့အကျဉ်းချုပ်လေးပြောရမယ်ဆိုရင် အဲဒီကဆုံလာပြည့်နေ့မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာနိယတဗျာရိပန်းဆင်မြန်းတော်မူတဲ့နေ့ဖြစ်ပါတယ်ဒီပင်ကရမြတ်စွာဘုရားထာမောက်မှာအလျားမောက်ပြီးတော့အဲဒီမှာရွှေညုံပွဲထဲမှာတရားခင်းပြီးတော့လူတန်းပြီးနိယတဗျာရိပန်းကိုဆင်မြန်းတော်မူတဲ့နေ့ဟာဒါကဆုံလာပြည့်နေ့ဖြစ်ပါတယ် နောက်ပြီးတော့မြတ်စွာဘုရားရှင်ရဲ့အလောင်းတော်တိဋ္ဌတမင်းသားဖွားမြင်တော်မူတဲ့နေ့ဟာလည်းပဲကဆုံလာပြည့်နေ့ပဲဖြစ်ပါတယ်ဘုရားရှင်ကိုရောမြတ်ကြီးတပ္ပညုတရွှေဉဏ်တော်ကြီးရပြီးတော့ဘုရားစင်စစ်ဖြစ်တော်မူတဲ့နေ့ဒုက္ခသစ္စာသမုဒယသစ္စာ ကသစ္စာဆိုတဲ့မှန်တရား၄ပါးကိုသိပြီးတော့ဘုရားရှင်စီဖြစ်တော်မူတဲ့နေ့ကိုနေ့ဟာလေးပဲကဆုံလပြည့်နေ့ဖြစ်ပါတယ်။မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးခန္ဓာပြိနိဗ္ဗာန်ဝန်ဆံတော်မူတဲ့နေ့ဟာလည်းပဲဒီကဆုံလပြည့်နေ့ပဲဖြစ်ပါတယ်။ဒီကဆုံလပြည့်နေ့မှာ ဘုရားရှင်ကိုရောမြတ်ကြီးဘုရားဖြစ်ဖို့အတွက်နိယတပြရိပန်ဆင်မြန်းတော်မူတဲ့နေ့မြတ်စွာဘုရားအလောင်းတော်ဖွားမြင်တော်မူတဲ့နေ့တပိတုတ္တရှင်ညာတော်ကြီးရပြီးတော့ဘုရားဖြစ်တော်မူတဲ့နေ့မြတ်စွာဘုရားခန္ဓာပရိနိဗ္ဗာန်ဆံဝင်တော်မူတဲ့နေ့အဲ့ဒီလိုတိုက်ဆုံနေတဲ့အတွက်ကြောင့်ဒီကဆုံလပြည့်နေ့ကိုပဲဗုဒ္ဓနေ့လို့သတ်မှတ်ပြီးတော့ ဗုဒ္ဓဘာသာဝင် ဖြစ်ကြတဲ့သူတော်စင်များဘုရားရှင်မိပြုပြီးပွင့်တော်မူတဲ့ညောင်ဗုဒ္ဓဟိပင်ဖြစ်တဲ့ဘောဓိပင်ကိုညာရင်ညောင်ရည်သွန်းလောင်းပြီးတော့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်များကို အာယုံပြုပြီးတော့ပူဇော်ကြတာဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဗျာဖွာပွင့်စံလေးတန်ကြိုက်ကြုံလာကဆုံး ဆိုကြည့်လိုက်ရအောင်ဗျာဖွာပွင့်စံလေးတံကြိုက်ကြိုလကဆုံဗျာဆိုတာကနိယတဗျာဒီပန်ဆင်မြန်းတာဖွာဆိုတာကဖွာမြင်တော်မူတာပွင့်ဆိုတာကဘုရားဖြစ်တော်မူတာစံဆိုတာကပြိဋိဘံစံတော်မူတာအဲ့ဒီ၄မျိုးစလုံးဟာဘယ်နေ့မှာဖြစ်တာလဲဒါကြောင့်အဲ့ဒီကဆုံလပြည့်နေ့ကိုဗာနေ့လို့ခေါ်ကြတယ် ဗုဒ္ဓနေအဲ့ဒါလေးကိုဘုန်းကြီးတို့မှတ်သားလို့လွယ်ကူအောင်လိုက်ပြီးတော့ဆူကြည့်အောင်နော်ဗုဒ္ဓလောင်လျာသူမိတာဘဝကဆူချွေတတဲ့ပါရမီရှင်ဒီပင်ကရာဖရာလျှောက်ဖို့အလျာမှောက်လို့ညွန်ပွဲတွင် တရာခေငါပြာဒိပံကိုဆင်းမြန်းပါတဲ့တို့အရှင်ဟောကြုံရအင်ကဆုံလာတွင် ပုံနာဤနေပင်ဗုဒ္ဓလောင်မြာသူမေတာဘဝက စုချွေတရဲ့ပါရမီရှင်ဒီပင်ကရာဖရာလျှောက်ဖို့အလျာမှောက်လို့ညွန်ပွဲတွင်တရာခင်ငါပြရိပံကိုဆင်းမြမာတဲ့တို့အရှင် ဩကြုံရအင်ကဆုံလာတွင်ဘုံနာဤနေပင်ဒါဘုရားဖြစ်ဖို့အတွက်ဂျာတိပန်ဆင်မြန်းတော်မူတဲ့နေ့နောက်တကဖွားမြင်တော်မူတဲ့နေ့ဆိုကြည့်ရအောင်တေဂရေကောဇာတေဂရေကောဇာ68မှာ ဩဃာကရိတာဂိဝေမေရောမာယာကြာတိုက်ခံကဘဂဝါမဂိုက်ပံဖွာတန့်စင်လောမနီဥယျရွှေအင်ချင်းမှာမြေပြင်ဆင်းလို့ကြွတဲ့အရှင် ဩကြုံရအင်ကဆုံးလာတွင်ဘုံနာဤနေပင်ဟောဒီကြပြားလေးဆိုလိုက်တော့ဘုန်းကြီးတို့ယောဂီများရဲ့မျက်စိထဲမှာကွက်ကွက်ကွင်းကွင်းပဲဘုရားရှင်ကိုရောမြတ်ကြီးဖွားမြင်တော်မူတာဘုရားအလုံးတော်လေးဟာတခါလေရှေ့ကိုလျှောက်သွားပြီးတော့မှ တခါတည်းငါလောကကြီးမှာငါသာအကြီးဆုံးငါသာအမြတ်ဆုံးဆိုပြီးတော့ကြွေးကြော်ခဲ့တာဒါကြောင့်တေဂရိကောဇာ68မှာဥက္ကကရေတာဂီဝင်မေရောမာယာကြာတိုက်ခံကဘဂဝါမဂိုက်ပံဖွာတန့်စင် လုံမနေဥယျင်ရွှေအင်းချင်းမှာမြေပြင်ဆင်းလို့ကြွတယ်ရှင်။ဩကြုံရအင်ကဆုံလာတွင်ပုံနာဤနေပင်မြတ်စွာဘုရားဖွားမြင်တော်မူတဲ့နေ့ဟာဘာနေ့လဲ။ဩဒီနေ့ပဲကဆုံလာပြီနေ့ပဲ နောက်တစ်ခါမြတ်စွာဘုရားတပ်ပင်ညုတရွှေဉဏ်တော်ကြီးရတော်မူတဲ့နေလေးကိုမတန်းတင်ရအောင်တကရေကောဇာ103မှာတတဝါအတွက်တတဝါအတွက်မြတ်ဆုံးပင်တကရေကောဇာ103မှာတတဝါအထွတ်မြတ်ဆုံးသခင်တ စစ်ပွဲစင်ငါစစ်ပွဲစင်ငါမတလုံးကိုစစ်ပွဲစင်ငါမှန်အလုံးကို ပါရမီစေယုံအကုန်လုံးနှင့်ဘောရီညောင်ရှင်အောင်ပလင်ထက်မှာအောင်တန်မြို့လို့အောင်ပွဲစင် ဘောကြုံရအင်ကဆုံလာတွင်ဘုံနာဤနေပင်ဟောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတပ်ပင်ညုတရွှေဉဏ်တော်ကြီးရတော်မူတဲ့နေ့ဟာလည်းပဲဗန်နေပါလိမ့်မယ်။ဒါကြောင့်တေဂရိကောဇာ103မှာတတဝအထုဆုံးမြတ်သခင် စေပွဲစင်္ဃမန်အလုံးကိုပါရမီစေယုံအကုန်လုံးနှင့်ဘောရိညောင်းရှင်အောင်ပလင်ထက်မှအောင်တန်မြို့လိုအောင်ပွဲစင်ဩကြုံရအင်ကဆုံလာတွင် ဘုံနာဤနေ့ပင်ဒီနေ့ဟာမနတ်ရဲ့ယန္တိကိုအန္တရာယ်ဒီကိုအကုန်လုံးပဲရှင်းပြီးတော့သဗ္ဗညုတရွှေဉဏ်တော်ကြီးရပြီဘုရားဖြစ်တော်မူတဲ့နေ့ဒီနေ့ဟာလေကဆုံလာပြီနေ့နောက်တစ်ခါဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးခန္ဓာပရိနိဗ္ဗာန်ဆံတော်မူတဲ့နေ့ဒီကုသိနာယုမန္လာမင်းတို့ ဇံယာပျော်ခင်းမြတ်ဥယင်မြောင်းရသို့သာဥကောင်ပြုလိုရုပ်ပေါင်းအစုကျွင်းခဲ့၏တက္ကရေကောဇာယာလေးရှိမခန္ဓာကိုယ်ပြည့်နိဗ္ဗာန်ဝင်ဩကြုံရ အင်ကဆုံလာတွင်ဘုံနာဤနေပင်ကုတိနာယုံမလာမင်းတို့ဆံရပျော်ခင်းမြတ်ဥယင်ညောင်းရသို့သာဥကောင်ပြုလို့ရုပ်ပေါင်းအစုကျွင်းငဲ့အင်း သက္ကရေကောဇာယာလေးရှိမခန္ဓာကိုပြည့်နိဗ္ဗာန်ဝင်ဩကြုံရအင်ကဆုံလာတွင်ဘုံနာဤနေပင်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကဆုံလာပြည့်နေ့ကို ဗုဒ္ဓနေ့အဲ့ဒီဗုဒ္ဓနေ့ဗုဒ္ဓပွင့်တော်မူတဲ့နေ့ဘုရားရှင်ကိုရောမြတ်ကြီးဗျာဒိတ်တော်ခံယူတဲ့နေ့ဖွာမြင်တော်မူတဲ့နေ့နောက်ဆုံးခန္ဓာပြိနိဗ္ဗာန်စံလွန်တော်မူတဲ့နေ့တွေအလုံးဟာဘယ်နေ့ပါလိမ့်မယ်။ဒါကြောင့်မို့အဲ့ဒီကဆုံလာပြည့်နေ့ကိုဗာနေ့လို့ခေါ်တယ်။အဲ့ဒီဗုဒ္ဓနေ့ကိုဘုန်းကြီးတို့ဗုဒ္ဓကိုအာယုံပြုပြီးတော့ဗုဒ္ဓပွင့်တော်မူရာဖြစ်တဲ့ဗောဓိပင်ကို ဘုန်းကြီးတို့ညောင်းရည်သွန်းလောင်းကြဗုဒ္ဓဘာသာဝင်တွေမှာဘုန်းကြီးတို့မြန်မာနိုင်ငံမှာကတော့ညောင်းရည်သွန်းတာဒီကဆုံလမ်းပြင်းနေ့ဒီနေ့ကိုဒါပဲအထူးမြတ်ထားပြီးတော့အညောင်းရည်သွန်းကြဒီနိုင်ငံနိုင်ငံမှာဆိုတာကတော့ဘုန်းကြီးတို့ရွှေရကုံဘုရားကြီးရယ်ပန်းရည်ချမ်းစီမီကတ်တယ်လို့အဲ့ဒီဘောဓိပင်ကို နေ့စဉ်နေ့စဉ်ပန်းရည်ချမ်းစီမီကတ်လူတဲ့ပုဂ္ဂိုလ်ရာအမတန်ကိုပဲရွှေရကုံဘုရားကြီးစီကားတယ်လို့ပဲသူတို့တွေစီစီကားကားနဲ့ ဒါနေ့စဉ်ပူဇော်ကြတယ်ဝိနည်းမြန်မာနိုင်ငံမှာတော့ဒီနေ့ကစုံလာခြင်းနေ့ကိုဘုရားရှင်ရဲ့နေ့အဖြစ်နဲ့သတ်မှတ်ပြီးတော့အခုပူဇော်ကြတယ်ဒါကြောင့်မို့ယနေ့သာသနာဂုံကြီးဓမ္မမိသားစုများကိုသာသနာဂုံကြီးဆရာတော်ဥဒ္ဒနာဥဆောင်ပြီးတော့ပေါ့အလုံးဘောပကဘုဝင်များ နောက်ပြီးတော့ကြောင်းတက်ရဲ့တောင်းရှိတဲ့ပုဂ္ဂိုလ်များနောက်ယောဂီသူတော်စင်များ အလုံးစုပေါင်းပြီးတော့ဗုဒ္ဓနေ့ကိုဘုရားရှင်ရဲ့ဂုဏ်တော်များကိုအာယုံပြုပြီးတော့ယနေ့ဗောဓိပင်ကိုညောင်ရည်သွန်းလောင်းကြမယ်လို့ဒီလိုစိတ်ထဲမှာအာယုံယူပြီးတော့မိမိတို့ပန်းလေးတွေကိုလည်းပဲတပွင့်စီကိုင်းတစ်ခက်စီကိုင်းကိုင်းပြီးတော့ဗောဓိပင်ရောက်တဲ့အခါကျတော့ အဲ့ဒီဘောဓိပင်ကိုအဲ့ဒီပန်းလေးတွေကိုလှူဒန်းလိုက်ပါရသော်ဘုရားကိုအာယုံပြုပြီးတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးဒီဘောဓိပင်ရင်းမှာပဲတပ်ပညုတဲ့ရှင်ညာတော်ကြီးရတော်မူတယ်ဆိုတာလေးကိုအာယုံပြုပြီးတော့လူတန်းမှာလူတန်းပြီးတော့ဒီမှာမိမိတို့ရေများဖြင့်လည်းပဲဘောဓိပင်ဘုရားပွင့်တယ်ပြုမှုတဲ့ဘောဓိပင်ဟာဒီနွေရာသီရောက်တဲ့အခါမှာရေမရှိတဲ့အတွက်ကြောင့်မို့အမြင့်တီချောက်ပြီးတော့ ဗောဓိပင်တည်ဆုံးသွားနိုင်တာကိုဘုန်းကြီးတို့ပြန်ပြီးတော့တက်တန်းဆက်အောင်ရေများသွန်းလောင်းပြီးတော့ပေးရတာဖြစ်ပါတယ်ဒါကြောင့်အဲ့လိုအာယုံပြုတ်ပြီးတော့ဗောဓိပင်ကိုညောင်ရည်သွန်းလောင်းကြရအောင်လို့ဘုန်းကြီးကပြောဆိုပြီးတော့ဏိကုံချုပ်ပါသည်အာဓုသာဓုသာဓု